ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးအတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌20ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်မနေ့ကထိဝေလန်းနဲ့ကြာလမ်းမှာရှင်းခဲ့ပြီနော်ဟင်အလေလန်းကလည်းတို့ရှင်းပြီးသားဟုတ်ကဲ့ဟုတ်ကလားအဲဝေလန်းဆိုတာကိုကြိုက်တာကို ကောင်းတယ်ထင်ပြီးတကောကောလိုက်ခံစားတဲ့အကျင့်ကိုဆိုလိုသည်ဟုတ်ကလားသူ့ကိုကောက်ချက်ချလို့ရှိရင်ဖေးလို့ကိုလိုသမားတို့ရဲ့ခြေဒီလိုတင်ကြပါဟင်ဟင်ဒါဖေးလို့ကိုလိုသမားတို့မဟုတ်စိတ်တခြားကိုတခြားထားပြီးခံစားတဲ့အကျင့်လို့ဆိုလိုတယ်ဗျာဟုတ်ကလားတခါတို့ຢာလန်းကြတော့ တို့ကိုကိုကိုပင်ပန်းအောင်ညှင်းသေးပြီးကျင့်နေခြင်းလို့ဆိုလိုတယ်ဗျာဟုတ်ကလားလားသူကြတော့စိတ်ချုပ်ကိုချုပ်သမားတို့ရဲ့ခြင်းဟုတ်ကလားဗျာဒါဝဲနဲ့ຢာတာနဲ့ခွဲမှာလေဟုတ်ကလားဗျာအဲ့တော့ဝဲကိုလှမ်းကြည့်လိုက်လို့ရှိရင်လုံးဝမကျင့်နဲ့ကျင့်တယ်လေဟင်ຢာကိုလှမ်းကျင့်တော့ကျင့်တော့ကျင့်တယ်ချုပ်ကျင့်နေတယ်လေဟင် ဒါလေးနှစ်ခုသွားတွေ့တယ်မယ်သူ့အကုန်လုံးကိုကောက်ချက်ချတော့ဒါလေးနှစ်ခုတွေ့တော့မှာလေဟင်ကိုဘက်ကတော့လုံးလုံးကိုမကျင်နိုင်ချင်းကျင်ရခေါင်းမှန်းကိုမသိတဲ့အချက်သူတို့ပြောမှထင်တယ်ဟင်ຢာဘက်ကျတော့ကျင်ရခေါင်းမှန်းတော့သိတယ်ပေပြီးချုပ်ပြီးကျင်နေချင်းသူတို့ထင်တယ်ဟင်အဲ့တော့ကိုဘက်ကျတော့ကောက်ချက်ကြရင်ဝဲဘက်ကကြည့်ရင်အကျင့်လိုတဲ့ဟာတွေထင်တယ်ဟိမှန်ပါဗျာ။ညာဘက်ကြတော့အကျင့်လွန်တဲ့ဟာတွေထင်တယ်ဟိမှန်ပါဗျာ။ဟိ လူရာနဲ့လွန်တာကိုသွားတွေ့နေမယ်ဟင်သူတို့ကဖောက်ချက်ချလိုက်တော့လေအဲ့တော့တို့မိသီမပฏิပဒါဆိုတဲ့အလေလကျင့်ဟာစိတ်လုတ်ကိုလိုလည်းမဟုတ်စိတ်ချုပ်ကိုချုပ်လည်းမဟုတ်စေရဟုတ်ကလားဗျဟင်စိတ်လုတ်ကိုလိုလည်းဖြစ်ရဘူးစိတ်ချုပ်ကိုချုပ်လည်းမဟုတ်စေရဘူးအဲ့တော့ယောဂီတို့မှတ်နေကြနာသီဝါလေးကိုအာယုံပြုမှတ်ကြည့်သားမှာဟင် နှာခေါင်းလေးလေးဒိုးလာတယ်အဲထိမှုတွေပေါ်လာတယ်ပေါ်ပါရဲ့အဲ့ဒီခါကျတော့ပြီးတာလေးပေါ်မလားဘလားပေါ်ပါရဲ့ပေါ်လာတော့သူတတိလေးကနာဝါလေးကပ်ပြီးဝင်တယ်မှတ်ချတာဟုတ်ကလားဒါတော့ဝင်လေးလေးဆုံးတာနဲ့သူ့ဟာသူလည်းထွက်လာတယ်ဟဲ့ဟင်းသူကစိတ်ထိုးတာပြီလားဟုတ်ပါဗျာဟင်အဲသူကသူထွက်လာတာပါပဲအဲ့တော့တို့နာဝမှာထိမှုလေးပေါ်လာတယ်ဟဲ့ပေါ်လာပါဗျာအဲ့တော့တို့တိမှုလေးကဟောထားပေါ်လာတယ်ဟဲ့ ထိမှုလေးပေါ်လာအတိမှုလေးလည်းကပ်ပါလာတာပဲဟုတ်ကလားအဲ့ဒီခါကျတော့တို့နာဝါလေးကကပ်ပြီးထွက်တယ်မှချကြပါတယ်ဒီလိုဆိုဟိုစိတ်ကိုဟိစိတ်ချုပ်ကိုချုပ်ကဟုတ်ကလားဟုတ်ပါဗျာချုပ်ဖို့ကလိုသလားမလိုပါဗျာဒုမဟုတ်ကိုနဲ့ဟိုသူ့ရုပ်နဲ့သူ့နာကိုဝင်ရုပ်နဲ့ဝင်နာတယ်လေထွက်ရုပ်နဲ့ထွက်နာတယ်လေသူ့ရုပ်ပေါ်သူ့နာတင်ထားတဲ့အတွက်စိတ်လွတ်ကိုလိုကဟုတ်ကလားဟုတ်ပါ သိလားဒါဝိယောဂီတို့ကိုယ်တိုင်လည်းဝင်လေထွက်လေလေးရှူကြည့်နေမှာပဲမှန်ပါရဲ့ဟုတ်ကလားအဲ့တော့သိဟိုအလယ်လန်းဟုတ်မဟုတ်ကိုခုနကဝဲနေရတဲ့နှစ်ခုကိုတို့မူတည်ပြီးအခုကြည့်နေတဲ့အကျင့်ကိုချိန်ထိုးကြည့်လိုက်ပါဟင်ဒါတော့မလာမယ်ထင်တယ်ဟုတ်ကလားဗျဟင်ဒါလေးနဲ့တို့မှားပြီးသွားနေရမှာဗျာဟုတ်ကလား ဟင်အဲ့တော့တို့ဒီမှာကလေးမှတ်နေရင်ဒီထဲမှာပဲမဂ်ရှင်7ပါးပါပါဗျာဘာကြံလေးတည်းတို့ခင်ဗျတို့စိတ်လေးသမ်းပါနဲ့ဟုတ်ကလားအဲရှင်းရပြပါဦးမယ်ဟုတ်ကလားဗျာအဲ့တော့တို့ဒီတတိလေးနဲ့ကျင့်နေရမှာအဲ့တော့တတိကဘလောက်ကျင့်ရမှာလဲလို့မေးလို့ရှိရင်စန့်နေထက်နေအောင်တယ်ဟဲ့ဟုတ်ကလားတို့စားကတော့ဟိုအိမ်မိုးနဲ့ဥပမာပေးပါဗျာဝေဘူးဆရာတော်ဘုရားကြီးဆိုရင်အမြဲတမ်းအဲ့ဒီအိမ်မိုးဥပမာလေးနဲ့ ဟင်ယောဂီများတိုက်တွန်းနေရှိပါလားအိမ်များမိုးတဲ့ခါတို့တက်ကယ်မိုးဟောဟဲ့လက်ချက်ထိုးတင်နေဟဲ့စရုံလေးလားဟင်ထပ်တဲ့စီတီရောက်သွားတယ်ဟင်ထရမိုးမယ်လားဟေးတို့တို့မိုးကြတယ်ဟဲ့ထက်နေရမှာဟုတ်ကလားစရုံနဲ့ကတော့ယောဂီတို့မိုးလုံမမလား ဒီမှာလဲတတိမစရင်ဝဲဘက်ကမချောနိုင်ဘူးလားခင်ဗျာရာဘက်ကမချောနိုင်ဘူးလားတစ်ခါမဟုတ်တစ်ခါတော့ချောမှာပဲလေအဲ့ချောတယ်လဲယောဂီတို့ခုခက်ခဲတွေ့နေတာမဟုတ်ဘူးလားအခက်ခဲတွေ့တာမှလည်းချောနေလို့ပဲဟင်းဘာလို့ချောလို့မေးမစလို့သွားဖြစ်ပေါ်နေတယ်ဟုတ်ကလားဗျာဟင်အင်းမစလို့ဆိုတာဖြစ်ပေါ်နေတယ်ဟောတို့ဟိုမိသီမာလန်မရတော့ရာတို့ဟိုထီတလောက်ပြီးပြီးတလောက်မှတ်တယ်ဟဲ့ ဟင်အဲဝင်လေနဲ့ထွက်လေရောဘယ်ချိန်နာတော့ဗျာနာဘူးဗျာသူမနာကိုမနာဘူးဗောဗျာဟုတ်ကလားအဲသူမနာကိုမနာဘူးဗောဗျာဟင်ဒါလေးဖတ်နေထပ်နေအောင်လုပ်လို့ရှိရင်တို့တနည်းပြောတဲ့မက်ကင်တင်ဟဲ့ငါးပြားစီလေးငါးပြားစီလေးဟင်ငါးပြားစီလေးဒီခိုးတတိဒီတတိဆိုငါးပြားဟာငါးပြားကြီးတယ်ပါပဲ ဟုတ်ကလားတကယ်လို့တတိပေါ်တတိထရင်ဘာဖြစ်သွားတော့လဲဆယ်ပြားဖြစ်သွားတယ်တကယ်လို့၅ပြီးလောက်များထပ်မိရင်လားတမဗျာထပ်မိမှာနော်မထမ်းမိရင်ငါးပါးစီဟာငါးပါးစီပဲဖြစ်နေမယ်မှန်ပါဗျာဟုတ်ကလားဗျာပြန်ထမ်းမိသွားရင်ခုနတို့ဟိုဓမ္မဘာဗျာငါးမူဘာဗျာတုံမဘာဗျာတက်လာမယ်ထင်တယ်တက်လာပါဗျာဟင်တက်လာလို့ရှိရင်ပါတော့ဗျာ စမ်းဟိုစမ်းမိထမ်းမိလို့လားမစမ်းမိမထမ်းမိလို့လားစမ်းမိထမ်းမိမှတက်မှာမစမ်းမိမထမ်းမိရင်ခတော့ငါးပြားဟာငါးပြားပဲဖြစ်နေမယ်ဟုတ်ကလားယာအခုတို့ယောဂီတွေလားအခုတို့ယဟန်ယောဂီရောအမျိုးသားယောဂီရောအမျိုးသမီးယောဂီရောကိုအစ်စ်ခံနေကြပါလားလက်နဲ့ပြောလို့ရှိရင်လည်း73ရက်လား74ရက်လားဟိရက်တော့တော်တော်မှမင်း74ရက်တည်းလို့ နိုင်ပါများများတော့မှတ်ထားမလားမသိဟင်အဲ့တော့တို့14ရက်လားဟင်14ရက်ကိုတို့ဟို16နာရီထင်တယ်ဟဲ့မှန်ပါဗျာ16နာရီ16နာရီအဲ့16နာရီထပ်မိရင်တရားလောက်တောင်ဖြစ်တယ်ဟင်ဟင်တမလားငါမူလားသုံးမလားတရားလောက်တောင်ဖြစ်တယ်ထင်တယ်ဘာလို့ကြီးတာတော့များ ဘာလို့ရတာတော့မြတ်ခဏတော့ဟင်ဟင်အဲမေးလို့ရတော့ဘူးအခုတို့ဟာတွေကသိကြည့်လိုက်တဲ့ကာလကြတော့ဟင်းဟင်တရားထားပါမအောင်တမတ်တော့မတ်လာပါလားခင်ဗျားတို့တရားခဏထားလိုက်ပါမအောင်မတ်နေပါလားခုဟင်ကမတ်သေးဘူးခက်ခလေးရဲ့ကိုမမတ်သေးဘူးလားဗျာခင်ဗျားတို့ဟင်ဟင် အဲတမာရီနိမိတ်ကိုကောင်းကောင်းကြီးမြင်နေယူထင်နေယူဆိုရင်တော့ဒါတို့မှတ်လာပြီလို့ပြောရမှာပဲလေခုဒီဖြစ်ကိုမရောက်သေးဘူးဒါမဆက်ချင်းရဲ့အကြောင်းများတစ်ခါတည်းကိုချောနေရပါခင်ဗျားတို့အစ်ခံရက်ကလာပြောနေတယ်ဟုတ်ကလားဗျမှန်ပါဗျဟင်သူပြောတာကိုဒီမှတ်ရှင်ကြီးနဲ့သွားမှာတယ်အဲမှတ်အားလေးကောင်းလာလို့အမှတ်ထက်လာပြီဆိုလို့ရှိရင်အမှတ်ပဲတက်လာတက်လာမလာကိုသိချင်ရှုပ်ွက်ထဲရဲ့လှုပ်ရှားဖြစ်ဖြစ်မြင်မမြင်နဲ့ တစ်ခက်ခက်ကြည့်ပါရှုခွက်ထဲရဲ့လှုပ်ရှားမှုကိုမြင်လာပြီဆိုယောဂီတို့အဲ့ဒါဟိုအမှတ်တက်နေပြီလို့မှတ်ပါဟုတ်ကလားဗျာဟင်ဟင်အဲ့ဒီအမှတ်တက်ရာကနေပြီးတော့မှန်ရန်ဆိုတာထက်လာပြီဆိုလို့ရှိရင်ယောဂီတို့ရှုွက်ထဲမှာလှုပ်ရှားမှုကိုသိလို့နေမဟုတ်ဘူးမြင်ဘူးလားတမာရင်းလို့မြင်လာပြီဆိုရင်မှန်ရန်တက်ပြီလို့မှတ်ပါအဲ့ဒါတို့စာလို့ခေါ်တော့တမာရင်းညာလို့ခေါ်တယ်လေဟင်စိတ်တည်ကြည်ကြောင်းပြတဲ့နမိတ်မဟုတ်ဘူးလား ဟုတ်ကလားဗျအဲ့လိုသူ့အဆင်လေးတွေရှိတယ်လေဒါအမှတ်နဲ့စကားပြောတော့မှာဟင်ဟိုတခြားနဲ့စကားပြောလို့ရဘူးလေဟုတ်ကလားအမှတ်တတ်နေမှထတ်နေမှဟုတ်ကလားဟိုဝယ်လဲချိန်မသွားအောင်ရာလဲချိန်မသွားအောင်လေဟုတ်ကလားဗျအဲ့တော့တို့အမှတ်မတတ်တဲ့ကာလကြတော့ဥပမာနဲ့ထိုင်တဲ့နေရာတော့ယောဂီတို့စာကောင်းတာမှာပါပဲဟင်ဒါလေးတော့ချွင်းချက်ပြလိုက်ပါတယ်ဟုတ်ကလားဈေးကြံမှာလဲယောဂီတို့သိစာသိဘူး ။ဘာလို့ယောဂီတွေရဲ့ဝမ်းနေတဲ့ချိန်မှကြည့်တာလည်းကိုယောဂီမမကြသေးဘူး။ခက်ထောင်တောင်မတွေ့ဘူး။ဟုတ်ဟုတ်ကလားဗျ။ဟိုတို့မျက်နှာကြည့်လိုက်လို့ရှိရင်လေဟိုပါမျက်နှာဘိုးတတ်ထားတဲ့မျက်နှာတော့တွေ့ရတယ်။အိန္ဒိမျက်နှာမရှိဘူး။ဟုတ်ပြီ။မျက်နှာဘိုးတတ်ထားတာနဲ့ဟိုအိန္ဒိဖြစ်သွားတဲ့မျက်နှာလုံးတူဟုတ်ကလားဗျာမှန်ပါဗျာဟင်တာယောယောဂီတို့သွားလာလာတာကြည်အားနဲ့လည်းသိနိုင်မလား ဟုတ်ကလားဗျအဲ့ဒါတို့ခုနကဟိုစိတ်တဝိဝေကမဖြစ်သေးဘူးဆိုတာသူတက်တည်ပြနေတယ်ဗျာဟုတ်ကလားဗျစိတ်မဖြစ်ရင်လေးတို့လေမသာမန်ထနာမဟုတ်လားဟဲ့ဟင်းဘဝလေးမငြိမ်လေးဒါထနာမဟုတ်လားဟဲ့ဟင်အဲ့တော့သွားတာကြည့်လိုက်လေတို့ဟိုယောဂီတယောက်ရတမာရီဘဝမဖြစ်သေးဘူးဟုတ်ကလားဗျာဟင်ဒီလိုဆိုရင်သင်္ကြန်ကမ္မထာအထူးထူးမူရပိုင်းအဲ့ဒီဘက်တီက တတ်မလာဘူးထတ်မလာဘူးဆိုရင်ထိုင်တဲ့နေရာမှာခက်ခဲကြုံပြီဟုတ်ကလားဗျာဒီကြမှာတင်းပြီးပေးပြီးချုပ်ပြီးလောက်ရတော့ဘယ်ဘက်ဆုံးရောက်သွားအင်းတိုင်းဘူးလဲရတော့ဆိုလားဟာဘူးလဲရတော့ဆိုလားဒါလေဟင်ဟာလဲရတော့ဆိုလားဟင်ဒီကြမှာတင်းရတာကိုဗျာကိုကတည်းကအရှင်လည်းဖမ်းလာရင် ဒီကြရင်တို့အချိန်ကြီးပေးနေပြီလားအထူးမှမဟုတ်လို့ပေးလားအေးကိုဒူပေးထားတဲ့လမ်းလေးဒီလမ်းလေးကြာဟင်အဲ့တော့အိမ်များဖောက်ရင်ဟိုလက်ချက်ထိုးပြီးမိုးရဘလို့တဲ့ကဒူတတိကလည်းလက်ချက်ထိုးထားတာစက်နေထက်နေရမှာတင်မရဟုတ်ကလားလားအဲ့တော့တို့ယောဂီဒီရွာသေးဒုံကလည်းอืมဖြစ်လာတဲ့လူဘဝဘုရား ဒါနတစ်ခုကောင်းနဲ့ဖြစ်လာပဲဟုတ်ကလားအဲ့ဒီဒါနသည်ပြုကာမဝဆရကုသိုလ်လို့ခေါ်တယ်ကာမအာယုကျက်စားတဲ့ကုသိုလ်လို့ဆိုလိုသည်ဟောတော့လူကလေးကတစ်ဖက်ကိုလူလားလို့ပေးတာကမ်းတာတွေအလူနဲ့ပဲထင်တယ်ဟဲ့မှန်ပါဗျာအဲ့တော့တစ်ဖက်အာယုပြုတဲ့အတွက်တို့ယောဂီတွေရဲ့စိတ်တွေကရွှင်စိတ်တွေဟင်တီလာလိုင်းကတက်တာနဲ့တာနာလိုင်းကတက်တာမတူဟုတ်ကလား ဟိုတီလာကလည်းသူရိုးရိုးတီလာအာမဘန္တိကံတီလာပြောတာမဟုတ်ဘူးတီလာရဲ့ဗတ္တိကြီးစောင့်ပြီးခြင်းထင်တယ်ဟိမျက်စိနာနာလျာကိုစိတ်တကား၆ပေါက်လုံးကိုတတိလေးစောင့်ချထားပြီးကိုယ်စိတ်ကလေးကြီးဒီကနေ့တတိသုံးမှာထင်တယ်လားဟိတတိကတီတင်ကဆိုတာစိတ်ကလေးကိုအေးငြိမ်းချမ်းသာနေအောင်ထားရမှာလေဟိမြည်ဒီအာယုန်နဲ့မှမပတ်သက်ရအောင်မြည်ဒီအာယုန်နဲ့ အာယုံနောက်ကကပ်ပါလာတဲ့ကိလေသာနဲ့မှမပတ်သက်ရတာကိုတီတင်ကကိုတည်င်းလုံးတုံးပြောတာလေဟင်အဲ့လိုကိုတည်င်းတယ်ဆိုရင်အဲ့လိုမရမှာတယ်ဟဲ့အဲ့လိုဆောင်ပြီးမှုနဲ့သွားတဲ့ပုဂ္ဂိုလ်ကအတီးပဲသွားလိမ့်မယ်တယ်ဟင်တစ်ဖက်အာယုံယူသေးလားဗျအဲ့ပြီးတော့ဒါနကဲတို့တစ်ဖက်နဲ့ဆက်ရှိရသေးလားဗျအဲဒါနာလိုင်းကသွားရင်တော့အတီးများတတ်ပါတီလာလိုင်းအေတီလာလိုင်းကသွားလို့ရှိရင်တော့အတီးများတတ်ပါဒါနာလိုင်းကသွားတဲ့ပုဂ္ဂိုလ်ကတော့အရွှင်များတယ် ဒုအုပ်စုကတော့အတီအုပ်စုလားရှင်အုပ်စုလားဟာအဲ့ကိုကိုရှင်လို့အုပ်စုပေါ့ကိုရှင်မရှင်လို့ရှိတယ်လားဟင်အဲ့ဒီကိုရှင်မရှင်လို့ကနေကိုဒီမတီဖြစ်ဖို့ကြတော့ဟင်ဟင်တာမန်တတိနဲ့ရပါမလားဗျာဟင်တရားမချပါနဲ့ဟိုမရှိတာမှတော့ရှိပြီးသားရုပ်စာဟုတ်ကလားဗျာကိုယ်ဖိလိုက်ကိုကိုယ်မြင်ကိုနှိမ်နှင်းနေရတာလေဒါလေးမှလားအခက်ခဲဖြစ်နေတာထင်တယ်ဟင် ဒါလေးမှခက်ခဲဖြစ်နေတာတရားရရှိပြီးသားရှိပါလားထိတာနဲ့တိတာလုံးလုံးနေတာငွေတွေကပေးထိပါပဲကြလည်းကြနေပါတယ်ဟင်တရားဘက်ကမပြတာမရှိပါဘူးသူဘက်ကမသိတာပဲရှိတာတဲ့ဟဲ့ဟုတ်ကလားဗျာအဲ့တော့ဒီရွှေစိတ်ကလေးကိုတီလေးဖြစ်လာအောင်ဟုတ်ကလားအဲ့ဒီရွှေစိတ်ကြောင့်လည်းတို့လက်ဝဲဘက်ကြီးတဲ့ဟိုလူးနေတာတင်လေဟဲ့အဲ့လက်ဝဲဘက်လူးနေတာလေးဒီနေ့တီအောင်လုပ်မယ်ဆိုတော့လက်ရဘက်သွားပြန်တယ်ဟဲ့ ဟုတ်ကလားဟဲ့မှန်ပါဘူးရှင်နာတီအောင်လုပ်ရမယ်ဆိုတော့ဟိုတို့ဟာလားရဲ့လရိုင်းတကိုးကျင်ရတာတဲ့ဆိုးတယ်ဟုတ်ကလားဗျာဟင်အဲ့ဒါလည်းဆိုးနေတယ်အဲ့ဒါတို့စအားလေးတုံးလို့ရှိရင်တို့ဟာသူကိုမတွေးပြမပြေးပြတော့ဘူးဟုတ်ကလားဟင်ဘယ်အဟိုစိတ်တွေးလည်းမတွေးပြတော့ဘူးပြေးလည်းမပြေးပြတော့ဘူးဒီလိုတယ်နော်ဟုတ်ကလားမတွေးပြမပြေးပြလို့ရှိရင် ဒီစိတ်ဟိုငြိမ်သွားသလားဘဝင်ငြိမ်သွားရင်ကိလေသာမှကြာသွားလိမ့်မယ်ကိလေသာမှကြာသွားလို့တို့ခန္ဓာဟိုအပြည့်ရဲ့ဟိုဆွဲစိတ်တွေမဝင်လာတော့ဘူးဆိုရင်ခန္ဓာဖြစ်တယ်ကသူ့ဟာသူထင်လာကြီးဟုတ်ကလားဗျာဟင်ကိလေသာမှကြာမှတို့ခန္ဓာမှငါကြာမှထင်တယ်ဟဲ့ဟုတ်ကလားဗျာအဲ့တော့တို့ဒီတတိမှာစိတ်ပါအားကိုအထုပ်ပြုစိုက်ပြီးသားမှာဟင်စိတ်ပါအားလွေးနေတယ်ဆိုတာကို ယောဂရနာသိခံနေတယ်ဟုတ်ကလားဗျာဟင်ဟုတ်ကလားဗျာအဲသိကအနည်းနေသေးတာကိုကြားနေတာဟုတ်ကလားဗျာဟိုတို့မနိုင်တဲ့ကိလေသာကိုလေဒီတတိယတောင်ယူမှာပါဟုတ်ကလားတို့မပယ်ရပါမပယ်ပါနဲ့ဟိုအောင်ပြီးဤပြီးချုပ်ပြီးပြီးပြီးပယ်ရတာမျိုးဟုတ်ပါဘူးမှားရမှာလေဟုတ်ကလားလားဟင်ပြီးတော့တို့သိခြင်းနဲ့ခန္ဓာဖြစ်ပင်ကိုလေဒီတတိယသူ့ဟာသူဖော်ထုတ်ပြီးပွားပါလိမ့်မယ် သူ့တောင်ကြီးကြီးလုပ်ပါလိမ့်ဟုတ်ကလားဗျာပြီးတော့ကိုယ်စိတ်ကိုမနိုင်တာကိုလည်းပဲဒီတတိကပဲသူချုပ်ခံပြီးပေါ်ပါလိမ့်မယ်သူမလုပ်ရပါဘူးမချုပ်အောင်ဟုတ်ကလားဗျာတတိတလုံးကအလုပ်သုံးမျိုးလုပ်မှတင်လေဟိဟိကိလေသာကိုလည်းသူပယ်ပြီးပါလိမ့်မယ်ဟုတ်ကလားတိတရားကိုလည်းသူဖော်ထုတ်ပြီးပါလိမ့်မယ်ဟုတ်ကလားဗျာပြီးတော့မနိုင်တဲ့စိတ်ကိုလည်းမငြိမ်တဲ့စိတ်ကိုလည်းပြီးတော့ရွှင်းနေတဲ့စိတ်ကိုလည်းတီအောင်နိုင်အောင်ငြိမ်အောင် ဒီတတိကပဲတောင်းယူသွားမှာပါတတိကိုရောက်ယူတော့အာကိုးသားမှာဟင်အာကိုးစီကျင်လို့လည်းယောဂီလို့ခေါ်ထားတာတဲ့ယောဂီကတတိနဲ့ရှင်ပြီးနေလို့ရှိတော့သူဒါပြောတာထင်မပြားဟင်သဘောပေါက်ကြပါလေအေးဒါလေးလိုအပ်နေတယ်ဟုတ်ကလားအဲ့တော့တို့ဒီတတိလေးနဲ့ဘာတွေတွေ့ချင်တာတွေ့ပါဟိုဘယ်လိုတွေ့မှတရားလို့မဟုတ်ပါဘူးဟုတ်ကလားရှုွက်တဲ့ပေါ်လာရင်ပေါ်လာတဲ့ဟာကိုမှတ်ပေးသားမှာ ဟင်မှားသလားမှန်သလားမတွေးပါနဲ့မတွေးနဲ့အတွေးလက်မခံတရားကအတွေးလက်ခံတာမျိုးမဟုတ်ပဲဟုတ်ကလားဗျတတိတလုံးပဲတရားလက်ခံပါတယ်ဟုတ်ကလားဗျအဲ့တော့တို့ဒီမှားချင်မှားပါစေမှန်ချင်မှန်ပါစေရှုွက်တဲ့ရှိတာကိုတွေးတွေးခြားခြားကြည့်ပါကြည့်လို့ရှိရင်မှားတာဖြစ်ခဲ့ရင်တတိယတော့သူပဲပြီးတော့ပါလိမ့်မယ်ဟုတ်ကလားမှန်တာဖြစ်ခဲ့ရင်လည်းတတိယတော့သူတွန်းတင်ပြီးတော့ပါလိမ့်မယ်ဟုတ်ကလားဗျ တွေ့လာပြီးမှားသလားမှန်သလားမင်းလည်းဟုတ်ကလားပြီးတော့လည်းတို့ပြောထားတာလေးမှာဟိုထင်ရှားတာလေးမှတ်ပါဒါတင်နေဟိတို့ပါလို့တော့ဘူတံဘူတတော့ပပတိဘူတံထင်ရှားသွားဖြစ်ပေါ်လာတာလေးကိုဘူတတော့ထင်ရှားတဲ့ထင်ရှားအောင်ပပတိရှုရမှတ်ရဤတဲ့ဟုတ်ကလားအဲ့တော့ဘာထင်ရှားလာလာထင်ရှားပါပေါ်တာလေးကိုဘယ်လိုလဲထင်ရှားတဲ့ထင်ရှားအောင်နောက်မှရှုပါ ဟင်ထင်ရှားစွာပေါ်တာလေးကိုဘယ်လိုတဲ့ထင်ရှားတဲ့ထင်ရှားအောင်ဟုတ်ကလားဘယ်ဟာပေါ်ပေါ်ပေါ်တဲ့ဟာမှာအစရှိရင်ဆုံးရှိဟုတ်ကလားဆုံးအောင်လိုက်ပါပြောတာနဲ့တူတူပဲတဲ့ဟုတ်ကလားဗျာအဲ့တော့သူဒီပေါ်လာတာလေးကိုဟောတို့နာပြီးကဒါပြင်လိုက်တယ်နဲ့ဟင်သူကတော့အများအားထင်ရှားနေတာတဲ့ဟင်ပြီးတော့တို့လုံယူဖို့လိုသေးလားသူဟာသူရှိပြီးသားကြီးတို့ကပွဲကြီးတမလို့ကြည့်ရုံနဲ့ရှိ ဟင်ဒီကနေနာမှုပေါ်လာထင်ရှားတယ်နာမှုပဲစိတ်ကရုပ်နေတယ်ပေါ့ဗျာဟင်ဒီလိုမမှတ်ချင်လို့ဟိုရုပ်နေတယ်သူထင်ရှားနေပြီမှတ်ကြလိုက်စမ်းပါသူကမိဘကနာလေးချက်နဲ့တောင်ပေးထားတာလေဟင်ဟင်ဟိုအောက်လာမှာဆိုလို့ဟိုလက်ရဘက်ကိုငင်းသွားမှာဆိုလို့ဟုတ်ကလားဗျာအောက်လာမှာဆိုလို့ကိုပေးထားပါတယ်မအောက်မှာနဲ့ဟုတ်ကလားမချုပ်ပါနဲ့ဟုတ်ကလား စိတ်ချုပ်လေကျင်နာလို့ထင်တယ်ဟဲ့စိတ်ချုပ်ကျင်နာမယ်ပုတ်ကချုပ်ခန်းဖတ်နာမဟုတ်ပါဘူးသူ့ဝိဒုသူတေသနာပြုမှထင်တယ်ဟဲ့ဟင်တတိလေးရပွားပြီးတော့ခန္ဓာပေတာသူတေသနာနာရင်နာတာတွေကိုသူသူတေသနာပြုပြပါလိမ့်ဟုတ်ကလားဟင်ဒီတိုင်းနဲ့ဘာပေါ်ပေါ်ပါဗျာပေါ်ခြင်းလားပေါ်ရှုွက်တဲ့သူထင်ရှားနေရင်ဟုတ်ကလားစိတ်ကြီးထင်ရှားတဲ့ပဲရုပ်နေလိမ့်မယ်ထင်မလားဒီလိုဆိုရှုွက်လွတ်ပြလိုက်သမှာအဲအဲ့ဒီနေရာကကတ်မှတ်သမှာဟုတ်ကလား အတွေးတော်တောင်ပေါ်တာမှတ်ပါလို့ပြောပြီးသားတယ်ဟုတ်ပါဟုတ်ကလားဗျာဟင်တွေ့တာမှလည်းဓမ္မပဲမဟုတ်ဘူးလားငါရသိပြီပါပဲဗျာဟုတ်ကလားဟင်ကြားတာမှလည်းဓမ္မပါပဲဗျာသူလည်းငါရသိတယ်ပဲမဟုတ်လားဒါထိုင်ရင်းနဲ့လေအဲ့လိုလေးတာတတိလေးကိုဦးစားပေးပြီးသမားဟုတ်ကလားအဲတတိကိုဦးစားပေးလိုက်လို့ရှိရင်တို့ချုပ်ဖို့လိုသေးလားဟင်ဟောအလွတ်ကောရှိသေးလားဟင်အလွတ်လည်းမရှိတော့ဘူးလေ ဟုတ်ကလားဗျာဟိုချုပ်ဖို့တော့ရှိတော့ဘူးလေအဲ့ဒါမေးစင်မပြိတ္တာပဲဒါကြောင့်ဒီလိုလုပ်နေတာတဲ့ဟိုထပ်ပြောထားတာပါဟင်ဗာတဲ့ဗာတဲ့တိုင်းပြောထားတာမဟုတ်ပါဘူးဒါကြောင့်ဒီလိုလုပ်တာနဲ့ကြိုက်မကြိုက်လဲသိကြည့်ပါဟုတ်ကလားဗျာဟင်ဒီမေဒီမာပရိပရာဆိုအဲပတိလေးနဲ့မှတ်နေတာပြောတာထင်ဟဲ့ဟင်စိတ်လုကိုလိုလည်းမဟုတ်စိတ်ချုပ်ကိုချိုးလည်းမဟုတ်ဒီလိုထင်ဟဲ့ဟင်အလုပေးလိုက်တာလည်းဟုတ်ဘူးလေချုပ်ထားတာလည်းမဟုတ်ဘူးဒီလိုထင်ဟဲ့ အင့်ဒါလေးနဲ့မှတ်ပေးသမှာအဲ့တော့တို့မနေ့ကဒီနေရာထိရောက်ခဲ့ပြီနော်အဲ့တော့ဘုရားရှင်ကဒီမိသိမပฏิပဒါလာစဉ်ကိုဘာကြောင့်ဟောလဲသူကိုယ်တိုင်ဝဲဘက်ကိုလည်းကျင်လည်ခဲ့ပြီးပါပြီဟုတ်ကလားသူကိုယ်တိုင်ယာဘက်ကိုလည်းကျင်လည်ပြီးပါပြီဟုတ်ကလားပြီးတော့သူကိုယ်တိုင်အလယ်လမ်းကိုလည်း တွေ့ခဲ့ဘူးပါပြီသူကိုယ်တိုင်တွေ့ပြီးမှကိုယ်လေးနဲ့ဟောတဲ့တရားကြီးတွေဟုတ်ကလားဗျဟင်သိကုတိဟောထားတဲ့တရားတော့မဟုတ်ပါဘူးယောဂီတွေလည်းခန္ဓာကိုယ်ရှင်ရင်းမှတ်တယ်တွေ့တာပါအဲ့တော့တို့ဒီဝဲလန်းကဘယ်ကတွေ့ကြလဲဆိုတော့သူ16နှစ်သားကအိမ်အောင်ကြတာတယ်ဟဲ့73နှစ်နားဆောင်တယ်အဲ့တော့29နှစ်ဖြစ်အောင်တယ်နော်ဟုတ်ကလားအဲဒီမှာဒီနာမ3ဆောင်နဲ့ဟုတ်ကလားဟင် ဒီမိဖုရားပေါင်းတသိန်း2000ရှိတယ်လို့ဆိုပါတယ်မိဖုရားပေါင်း16000ဆိုတာတာကိရင်မိလေးတွေကမိဖုရားတွေဆိုပါတယ်ဟုတ်ကလားဟုတ်ဟိုအဝေးကဟိုတိုင်းပြည်ဒီတိုင်းပြည်တထေးဒီတကြွယ်ဒီအဲသူတို့အဲ့ဓာတွေကဆက်တာပါနဲ့ဆိုရင်တသိန်း2000ရှိပါတယ်ဟုတ်ကလားဗျာမှန်ပါဗျာဒီအဲ့ဓာဒီနဲ့တစ်ဆောင်ဝင်တစ်ဆောင်ထွက်နဲ့စိတ်လွတ်ကိုလွတ်တယ်မှန်ပါစိတ်ချင်တာကို ဟိုကိုယ်စိတ်ထားအကောင်းထင်ပြီးသူလိုက်နေတာပဲမဟုတ်ဘူးလားမှန်ပါဗျာဟင်ဒါလည်းသူမြင်ခဲ့တယ်ဟုတ်ကလားဗျာဒါသူခံစားခဲ့တာသူကိုယ်လေးထင်တယ်ဟဲ့ကိုယ်လေးပဲဟုတ်ကလားအဲအတူချုံးပြေကြလို့ဆိုရင်သူနမိတ်တွေနေပြီးတော့ထိလန့်ပြီးတော့တောထွက်ထင်တယ်ဟဲ့တောထွက်တော့ဥရုလာတော့မှာသူ6နှစ်ထင်တယ်ဗျာ6နှစ်ကျင့်တယ်ဟင်6နှစ်ကျင့်လို့ချိန်ကြတော့သူဒီ တို့ဒီပင်ကရာနဲ့တွေ့ပင်ကာလသုပန်လုံးကတဲကအများပဲသုပန်တာပါသူ့ကိုဟုတ်ဘူးဘုရားရှင်လေးပရာဟိတဝါရီဓမ္မအစ်စ်ပါဟုတ်ကလားတိန်တော့ဒါရီရံသွားသူကိုယ်တိုင်တန်တရာတစ်ဖက်ကကုနိုင်တယ်လို့နောက်ဝင်နေရလဲကုနိုင်ပြရမယ်ဟုတ်ကလားလားသူကိုယ်တိုင်ကတော့အဲ့ဒီဒီပင်ကရာဘုရားနဲ့တွေ့ပင်ကာလတော့ကတပည့်ဖြစ်နေတာလိုက်နေသူဟုတ်ကလား ဟိုရှစ်လုံးရှိတဲ့ခါတာပေါ့ဗျာဟိုဟိုခါတာအစီလေးဆိုရင်ရှစ်လုံးရှစ်လုံးစီရတာဟုတ်ဗျာ32လုံးကိုတပုတ်လို့ခေါ်တယ်ရှစ်လုံးကိုတပိုက်လို့ခေါ်တယ်ဟုတ်ကလား24လုံးလို့ခေါ်တယ်3ပိုက်မပြည့်ဘူးမှာပฏิပန္နတာပတ္တရာလားကျွန်တော်ဒီကိုယ်နဲ့တောင်ကျင့်ဖို့လိုသေးလားစိတ်နဲ့ကျင့်နေလားဒါစိတ်နဲ့ကျင့်သွားတာထင်တယ်ဟင်ဘာဖြစ်လို့တော့သူတို့ကိလေသာကသူအဲ့ဒီချိန်မှာဗာရနေတဲ့ပုဂ္ဂိုလ်မဟုတ်လားကိလေသာငြိမ့်နေပြီထင်လို့ရ ဟုတ်ကလားရောင်ဆွဲထားပြီးလေထလို့မကြံတော့တူဟုတ်ကလားရောင်ဆွဲလို့နေပြီလေသူဘေရပုဂ္ဂိုလ်ဟုတ်တာကြီးဟုတ်ကလားဗျာအဲဒါကိုသူရမှမှသိတယ်ဟုတ်ကလားသူတပည့်ချင်းနဲ့လိုက်သွားရင်အကျွတ်မှလွတ်မှမှသူသိတယ်တို့တော့သူ့ဝင်မရတယ်ကြံသေးလို့ဖရာဖရာသူ့ပါဏာထင်တယ်ဗျာသူဒါပါဏုံးကလည်းဟိုခုနှစ်ပါးသမီးအတွက်ထင်တယ်ဗျာအဲတော့ကျင့်တဲ့ကာလတော့ခုနှစ်ပါးသမီးကိုပဲ ဟိုသူဟိုသားပြပါတယ်သူ့ကိုကျင်တာမရှိပါဘူးဟုတ်ကလားဗျာအဲ့တော့အဋိဌံတစ်ခါတင်လိုက်ရင်ခုနှစ်ရသားခုနှစ်ရသမီးကိုပေါင်းမှလည်းမဟုတ်ဘူးဟုတ်ကလားနှုတ်မှလည်းမဟုတ်ဘူးစားမှလည်းမဟုတ်ဘူးမြင့်တင်ကျင်လို့အမြောက်လက္ခဏာနဲ့သူသွားခုခုနှစ်လီဘယ်လောက်တုံးပြုတ်49ရဲ့ဗျာဟုတ်ကလားအဲရှိခိကတော့သူပအုံးကြီးလို့ခေါ်တာပေါ့လေခုခေတ်တော့ပုံးကြီးလို့ဟာမျိုးပါ တို့တော့ဒီပုံးကြီးကဲတို့နုနတ်နေတာလည်းမဟုတ်ပါဘူးဟင်ပဲနေမဟုတ်ပါလို့တာတယ်ဟဲ့ဟင်ဟိုတို့ရေလေးရေနွေးလေးနဲ့ဖြောပြီးတော့လေဟင်သူ့ကိုဖောင်းအိနေအောင်အချိန်တည်ထားတဲ့ဟာပြောပါပဲအဲ့ဒါကိုပထမ49ရက်ဟုတ်ကလား49ဆုံးနဲ့ကျင့်ပါတယ်တခါတော့ရင်အဲ့ဒါလေးဟိုပဲလေးနဲ့ရေလေးနဲ့ရောရာနေမှာပေါ့ဗျာဟင်ဒါလေး49ဆုံး49ရက်ကျင့်အဲ့ဒီချိန်မှာ တို့ဖယားဧကံဖြစ်မယ်လို့ခေါ်တာကိုညညာတင်တယ်အဲ့ကိုညညာဟာဟိုဗေဒင်ခေါ်တဲ့ဗေဒင်ဆရာအစ်စ်ပဲနောက်ပါတဲ့ဟိုဝါပဗတ္တိယမဟာနာအတ္တိယဗေဒင်ဆရာရဲ့သားဟိုဗေဒင်ဆရာကြီးတွေကမမီတော့ဘူးလေတောင်းသားတယ်လို့ဆိုပါတယ်အဲ့ဒါတွေကဖျားဖြစ်ရင်သူတို့ဥစွာဖူးဖို့ဆိုပြီးတော့ဟင်ဖျားဘူးလောဘထင်တာပဲဟဲ့ဖျားဘူးလဲလောဘရှိသေးဟိ သူများရင်ဖူးလိုက်ချင်တာတဲ့ကြည်ပန်းဟင်အဲ့ဒါနဲ့ခြေသုံးလက်နဲ့လာလုံနေတယ်ဟုတ်ကလားအဲ့ဒါ49ရပြည့်လို့ရှိရင်မေးတယ်ဟင်းအလောင်းမင်းမာဖယားဖြစ်ပလားမေးတယ်ဟင်အဲ့တော့သူအာယုံပြုတ်ပြီးဖြစ်သေးဘူးဟုတ်ဟင်ဟင်အဲ့တော့ဖယားဖြစ်မဖြစ်ဘာအာယုံပြုတ်မှာလဲဆိုငါအမိတို့ကြည့်တာဟင်ငါအမိတို့ကြည့်လို့ငါကိုတို့ကြည့်လိုက်လို့အမိလှုပ်လို့ခေါင်းရမ်းလာရင် အဲ့ဒီငါပေလားဟဲ့ဟင်အဲ့တော့အတိတ်ကသူအကြိုက်ဆုံးခံစားရဆုံးအစွဲဆုံးအညီဆုံးအဲ့ဒါဟာအာယုံပြုလိုက်တယ်လေအဲ့ဒါအာယုံပြုလာလို့ဟိုစိတ်လှုပ်ရှားလာရင်ငါအမိလှုပ်မလှုပ်ဟင်ငါအမိလှုပ်ရင်ခေါင်းလည်းရမှာပဲလေနောက်တစ်ခါဆိုရင်ဟင်ဒီတစ်ခါသာတွေ့ရင်ခေါမလာနိုင်ဘူးလားငါအမိလှုပ်ရင်ခေါင်းရမှာပဲလေဟုတ်ကလားဟိအဲ့တော့သူကတော့ငါအမိလှုပ်တာသိတာနဲ့ ငါဖျားဖြစ်သေးဘူးဟုတ်ကောအဲ့တော့49ရဲ့49ဆုံးနဲ့ကျင့်တာငါအကျင့်နေသေးလို့နဲ့တူတယ်ဟင်ဟင်တခါနောက်တခါဒိဋ္ဌာနေလိုက်တယ်49ရဲ့48ဆုံးနဲ့ဒီလိုနဲ့49ရဲ့48ပြည်လာတော့မေးတယ်သူကလည်းငါကြီးတို့ကြည့်တယ်ငါကြီးကလည်းအမိလှုပ်တိုးဟုတ်ကဲ့ဟင်အဲ့တော့တခါတည်း 40ခုပေါ့ဗျာ46 45တဖြည်းဖြည်းနဲ့နောက်ဆုံးတဖုံးရှိအောင်မယ်49ရက်49ရက်နဲ့လေ9ရက်9လ49ဟုတ်ကလားအဲဇုံးမကတော့ရှော့မယ်တင်လေဟိအဲ49ဆုံးကနေ48ဆုံး49 46 45နောက်ဆုံးတဖုံးရှိအောင်မယ်ဒါပြီးတော့လဲမေးတာပဲဟိုကလဲဖျားဖူးကျင်သောနဲ့ဝေယဝုသလုံးလေးတကူဗျာဟင်ဘယ်နဲ့တော့လောင်းတော့ဖျားဖြစ်ပလားဖြစ်သေးဘူးဘာလို့မဖြစ်တာတော့မေးကြည့် ရဲတရားခံဖမ်းမာနေတော့ကိလေသာကကိုမှာကတ်တာလားစိတ်မှာကတ်တာလားသူ့ချင်းကကိုချင်းကစိတ်ချင်းလားကိုချင်းဘာပြောလောကရောပဲဟင်ဟင်ဟင်အဲ့တော့ဟိုကိလေသာကစိတ်မှာကတ်နေတာသူကရုပ်ကိုအဓိဋ္ဌာန်နဲ့တင်ပြီးလုပ်နေတာမဟုတ်ဘူးလားဒီလိုဆိုကအတ္တကိလမတာမဖြစ်ဘူးလားဖြစ်ပါပါအေးရဲ့ တရားခံဖမ်းမလို့ကတော့အမှုပေါ်လိမ့်မယ်မထင်နဲ့ဗျာဟင်တို့ဟာတွေတို့ရဲတွေဟာဟောရဲတောင်းကောမမရဲတရဲတွေနဲ့တူပါလေတို့ဟာတွေကရဲတွေလားမရဲတရဲတွေဟင်အခြေကတော့မရဲတရဲတွေနောက်ကဟောရဲရဲအောင်မရဲတာတော့ဒိုးဒိုးလေးရဲဒိုးလေးဗျာရဲဒိုးလေးအောင်မနောက်ကလည်းတိုးတော့ပြီအရင်လေးတော့ကိုရဲရဲတင်းမဟုတ်တော့ဘူးခေရဲ့ ရဲသူဖြစ်သွားဟုတ်ကလားဟိအာဟိုမခံလို့ထားပြောတာနေမှာပါဗျာဒါလည်းဟင်ဟင်မခံလို့ထားပြောတာနေမှာပါဗျာဟင်ဟင်အဲ့တော့တို့ဟိုကဟိုဟိုရုပ်ကိုညှင်းတဲ့ဟိုအကျင့်ဖြစ်နေပြီကိလေသာကစိတ်မှာကနေတာလေဟုတ်ကလားဗျာအဲ့တော့တခါဒါလည်းငါဝရိယနေသေးလို့ထင်တယ်ဆိုပြီးတော့ အဖတ်ကိုမထည့်ခဲနဲ့တော့ကွာအရေးကြီးတယ်ထင်တယ်အဲ့ဒါကို49ကသာမှာပဲဟုတ်ကလား49ရဲ့49ဆုံးအရေးကြီးတယ်ဟင်ဒီလိုဆိုအဖတ်စာတော့ကမှအင်အားမရှိပဲနဲ့အရေးစားအရေးကြီးတယ်ဆိုအင်အားရှိပါမလားမရှိပါဘူးအဲ့ဒါလည်း49ရဲ့မေးပြည့်ရင်မေးတာပဲဟိုကလည်းဖျားဖူးခြင်းဖျားဘူးဖွဲ့ရလေဗျာဟိုဖျားရှာမတွေ့သေးလို့မွေးနေတာဖျားဘူးဖွဲ့ရလေပဲ့နဲ့တုံးဖျားဖြစ်ပလားဟင် သူကလည်းဖျားဖြစ်မဖြစ်သူငါကြီးအမိတို့တို့ကြည့်ရတာလေဟင်တို့ကြီးလို့ငါကြီးအမိလှုပ်ပြီးဆိုဟာမဖြစ်သေးဘူးအဲနေတယ်လို့ထင်တယ်ဟိုဘက်ကချော့ရမှာလေအဲအရေးကြီးတဲ့တို့ဟို40ရှိပြ40ခွန်းပြ46 45နောက်ဆုံးတစ်ထအောင်ပဲဟုတ်ကလားအဲဒီကျင့်စဉ်ဂုံသွားလေဟင်ဘယ်လဲဖျားဖြစ်ပါမလားဟဲ့ဘာဖြစ်လို့တော့ဟင်ကို ပင်ပန်းအောင်ကျင့်နေကျင့်နေဖြစ်နေတယ်ကိလေသာကစိတ်မှာကပ်နေတာကိုဟုတ်ကလားဗျာဟင်ဟင်အဲ့တော့ဒါလဲငါအကျင့်ငဲသေးလို့ ਨੇ တူတယ်ဟုတ်ကလားဗျအဲ့တော့ဟိုသူတို့ကတ်တဲ့ဟာကိုငါမကတ်ချင်တော့ကွာဆိုတော့တစ်ပင်အောင်ထိုင်ပြီးစီဝိုင်းတကူဗျစီဝိုင်းပြီးဒီပေါ်ဒီစီဝင်းတဲ့ကိုကြွေကြတယ်သူသိတာသူစားတော့မလေး စီးပေါ်တင်းနေတဲ့စီသီးတောင် तू မစားတော့ဘူး49ရက်ပဲဟုတ်ကလားဗျာဟင်အဲ့တော့ဒီဒီကအဲကျွေတဲ့ခါလေးရှိမှာပေါ့လေမကျွေတဲ့ခါလေးရှိမှာပေါ့လေဟင်သိကြပါဦးမလားဗျအဲ့ဒါလေးတစ်လုံးကျွေတစ်လုံးနဲ့ပဲတည့်ရပြီးပေါ့ဗျာဟိုအလောင်းတော်တွေပြောတာနော်ဟိုဟိုဟိုဟိုဟိုဥရဝေလာကအလောင်းတော်ပြောတာခင်ဗျားတို့စောင်းနေလားထင်မနေနဲ့ဟုတ်ဟိုဥရဝေလာကဥရဝေလာကဟာပြောတာဟင် တော်နေခမရတို့ပြတောင်းနေထင်းနေမှာသို့လို့ဟုတ်ကလားဗျဟင်ဒါအနံပြီးသေးဘူးတဲ့အဲ့တော့စီးကျယ်လို့နဲ့တူတယ်တဖြည်းဖြည်းကျင်းတာဟုတ်ကလားသူနာရောက်ရော49ကြီးတဲ့ပဲဒါလည်းပြီးလာဟိပြီးသေးဘူးဒီလိုဆိုဒါလည်းငါအကျင့်နဲတယ်လို့နဲ့တူတယ်ငါကိုပေါ်ကြမှာဘူးဗျဟင်49ရဲ့ဖဲဟဲ့ကိုပေါ်ကြမှာဆိုတော့စီးပေါ်တောင်းတစ်နေ့တစ်လုံးကြနှလုံးကြဘူးဟင်အဲကိုပေါ်ကြတော့ဘယ်နဲ့နေမလို့ ပူနေသွားမယ်ထင်တယ်ဟင်ဒါလည်းပဲ49သာပြည့်သွားတယ်ဘုရားဖြစ်ပလားဟိဟင်သစ္စာထူထွင်ပြီပလားဟိမသိသေးဘူးဒါလည်းငါနဲပေးလို့နဲ့တူတယ်ငါလက်ထဲကြမှာဆိုတော့ဘယ်နဲ့တော့မြို့ကိုပေါ်တဲ့နဲသွားပြီထင်တယ်ဟင်အဲအဲဒါလည်းတစ်လုံးကြနှလုံးကြနေမှာပါ49ရဲ့ပါပဲอืมဒါလည်း49ရဲ့ကတော့ရည်ကြီးကတော့ဗျာနေဝင်ပြီးနေထွက်ကုန်သွားမှာပါ ဟုတ်ဟင်ခင်ဗျားတို့မကြံလဲကုန်မှာပါပဲဟုတ်ဘယ်သူမကြည့်ချင်းချင်းကုန်မှာပါထွက်ပြီးဝင်သွားမှာပါပဲဝင်ပြီးပြန်ထွက်လာမှာပါပဲဟုတ်ကလားဗျာကုန်ကတော့ရက်ကကုန်သွားတာလို့လေးပဲကိုရကတော့ဟုတ်ကလားဗျာဖျားကတော့မဖြစ်လာသေးဟုတ်ကလားဒါလည်းအကျင့်နေသေးလို့နဲ့တူတယ်ငါပသတ်ထဲကြမှာဆိုတော့ပသတ်ကကန့်လာကြီးဗျဟိုကဘောကကြတာဗျဟင် ဝင်းပုံပေါ်ပါမလားဟင်ဟင်ဟုတ်ကလားဒါကိုဒုက္ခရသရိယာလို့ခေါ်တယ်ပါလေလူတာမန်တို့စိတ်ကူးတောင်မကူးရတဲ့အခြင်းကိုဒုက္ခရလို့ခေါ်တယ်လားဟင်ဒုက္ခသရိယာမဟုတ်ဒုက္ခရဒုဆိုတာဟင်ဘယ်သူမှမလုပ်နိုင်တာပြောတာလေကရကပြုတ်လားဟုတ်ကလားဒုကရဆိုတာဘယ်သူမှမရှင်ရတာကိုကျင်းပြီးအဲ့ဒါကိုပြောတာလေဟုတ်ကလားဗျအဲ့တော့ ဒီလောက်ကြီးနဲ့49ရက်ဆိုတော့တရက်နဲ့လေဟင်အစာကဝင်မမလားဟုတ်ကလားဗျဘယ်လိုကြကြတဲ့ဒီဒီနဲ့ဟိုနေတဲ့ပဇာနေရာမှာဟုတ်မှာမဟုတ်တော့တာကြီးဟင်ဟင်အဲ့ခါကျတော့ဟိုအစာကမဲ့သွားပြီဟင်ခန္ဓာသည်အာဟာရတော့နေတယ်ဟင်ဒီအာဟာရမီ၍တို့တရားထုတ်ကြမှာဟုတ်ကွ အဲ့တော့သူ့ကိုအာဟာရမှမရှိပဲထားလိုက်လို့ရှိရင်လည်းအစာမရှိတဲ့ပုဂ္ဂိုလ်တွေလေထောင်သွားမှာပေါ့ဟုတ်ကလားလေထောင်သွားတော့တခါတည်းထားလိုက်တဲ့ရင်ထိုးရင်ထိုးဟိုဘက်ကြောက်လို့ရောက်ဒီဘက်ရောက်လို့ရောက်ဟင်အိမ်နာသွားတဲ့ဒီလိုပဲတခါတည်းအိမ်နာသွားခြင်းလည်းဆိုသွားလိုက်လေဟိုအိမ်နာထွက်မလာဘူးတဲ့သမင်းတုံးကြီးခံနေလို့ဟင်ပင်ပန်းလိုက်တာသူအဲ့လောက်ဖြစ်ခဲ့ပါဟုတ်ကလားဗျာဟင်အဲ့ဒီချိန်ကျမှမနေတာတော့ သင်္သတိခဏတာကဟင်ဆောင်းကျိုးနဲ့ကြည့်ကိုနမိတ်လာပြတာဟင်ဟင်ဟုတ်ကလားဗျာတခါတည်းဆောင်းကျိုးကြီးကိုယော့တီးပြလိုက်တယ်ဟင်ခုနတန်ပေါ်ပါမလားပေါ်ပါဗျာဘယ်လိုတဲ့တော့ဘာဘာဘာပဲဟင်ဟင်ဟင်ခုနတန်ကိုခုနခုလုံးကိုဗျာဟိုယော့ပြီးတီးကြော်လဲဘာဘာဘာပဲဟုတ်ကလားဗျာဒါနဲ့တခါ ခက်တင်းနေကြီးတင်းပြီးတော့တီးတော့လဲထောက်ထောက်ထောက်ထင်တယ်ပြမှာတော့တင်းနာကြီးခတ်လိုက်ပြတ်သွားမှာဟောဟင်ဟင်ရောရောကြီးတီးတော့လဲဘာဘာဘာဟုတ်ကလားဗျာဟင်တင်းနေကြီးတင်းပြီးအတင်းလုံးပြီးဟိုတီးပြတော့လဲတောက်တောက်တောက်ခဲနေမှာပေါ့ဟုတ်ကလားအဲ့ဒီမှာမလျှော်မတင်လေးထားပြီးတော့တီးပြလိုက်တော့ဒုရိယတန်လေးထွက်မလာဘူးလားခုနှစ်တန်လေးလေဒီလိုဆိုသာနာပြောပဲကောမဖြစ်နိုင်ဘူးလား အဲ့တော့အတင်းနဲ့အလျှော့ကြားလေးတယ်ဟင်တောင်ကျိုးလေးအဲ့ဒီမှာသူသဘောပေါက်သွားတယ်ဟုတ်ကလားဗျာသဘောပေါက်သွားတော့อืมငါအာဟာရမိဝဲမှာဖြစ်တော့မယ်အေး तू ဥရဝေလာတော်နဲ့ဟိုအနီးဆုံးကတော့သေနာနေကုန်လေတို့ဒီမှာဆိုဇီကုန်းလိုဟာမျိုးကိုနေကုန်းလို့ခေါ်တယ်ဟင်ဒီတော်ရွာတွေကဟိုဈေးဝယ်ခြင်းနဲ့ဒီကုန်းမှာပဲသုံးနေတယ်ဟဲ့ဟင်အမှုကိစ္စဖြစ်တော့ကော ဒီကုန်းမှာဆုံးဟိတ်မင်းအဲ့ဒါကိုမိကုန်းလို့ခေါ်ညုံမဟုတ်ဟုတ်ကလားတို့တော့ဟိုဈေးနဲ့ဟုတ်ကလားဟိုအုတ်ချုပ်ရေးနဲ့ရှိတဲ့နေရာကိုမိကုန်းလို့ခေါ်တယ်ရွာနဲ့မဆိုင်ဘူးဟုတ်ကလားအဲ့ဒီရွာကိုသူဆုံးဟိုထွက်ပြီးခန်းနေရဟုတ်ကလားအဲ့တော့ဟိုပြင်သာဝကီဖျားဘူးဖွဲ့ကလည်းအထင်ကြီးနဲ့ဟုတ်ကလား သူတို့အိန္ဒိယဖြစ်ကတော့ဒီလိုကြင့်မှရလိမ့်မယ်လို့ထင်ပါဘူးဟုတ်ကလားဗျာအထင်တကြီးနဲ့စောက်နေတာအဲဖျားဖြစ်မလာဘူးသုံးကံထွက်ကြတယ်ဆိုအာဟင်ဒီလိုကြင့်လို့မှမဖြစ်ပဲသုံးခံပြီးကြင့်လို့ကတော့သုံးစားပြီးကြင့်လို့ကတော့တဏှာရစ်ပတ်နေတယ်ဘာမှရမှာမဟုတ်ဘူးဟုတ်ကလားဗျာပြီးတော့အဲ့ဒီဟိုလမ်းဝင်ဟိုလမ်းထွက်နဲ့လျှောက်ဆုံးခံနေရင်အဲ့ဒါလူစုတာပဲဆိုတော့အမြင်တော်သမားက မျောသလိုဖြစ်မလာတော့ကော်တော့တာပဲလေဟင်ဟင်အမျောသမားဘယ်လိုဟိဟင်ဟိုအထင်အထင်ကြီးတာလည်းမဟုတ်သေးတာလည်းမဟုတ်ကပကတိပဲဟုတ်ကလားလားပုံမှန်ပဲအထင်ကြီးသမားသေးသွားရင်တော့သေးတာတက်ပူဆိုးသွားမှာတယ်ဟင်အဲ့ဒီမှာတပိမောက်ထွက်သွားတာဟင်ဖျားဘူးထွက်ထွက်သွားဟုတ်ကလားဗျဟင်ဖျားဘူးထွက်ဖျားဘူးဘွားတို့ဘာလားဟိ မိဂလာဘူးဟင်သူကခိုင်ခွဲထွက်သွားပြီဟင်ဘယ်တော့မှဖျားဖြစ်မှာဟုတ်တော့ဘူးဟုတ်ကလားဗျာအဲ့ဒီခါကျတော့သူ့မှာတပါးတည်းထင်တယ်ဟဲ့ဒီလိုသူမျက်စိကောမစိတ်ငြိမ်ဘူးလားနာကောဗျာအဲနှာခေါင်းကောဗျာအကုန်လုံးစိတ်ငြိမ်သွားတယ်တဲ့ဟင်အကုန်လုံးစိတ်ငြိမ်သွားတော့သူဟိုကိုဝိဝေခါဖြစ်သွားပြီထင်တယ်ဟဲ့ကာယဝိဝေခါဖြစ်သွားပြီ ဟုတ်ကလားဗျာဟင်အဲ့တော့ဟိုဘက်မှာလဲဟိုအယော့လဲသူသိခဲ့ပြီဒီဘက်မှာလဲအတင်းလဲသူတွေ့ခဲ့ပြီထင်တယ်မှန်ပါဗျာအဲ့ဒီအချိန်မှာဘယ်လိုအားထုတ်ရမလဲလို့ကြည်လိုက်တော့တို့အခါလဲကြော်လေးတင်တယ်လေထုံမင်္ဂလာဟင်တော့ तू ကကဆုံလာမွေးတာဟုတ်ကွဟင်အဲ့တော့လေထုံနေဆိုရင်တော့ဟိုနေုံဝါသူဝါကောင်းနေမှာပါပဲဟုတ်ကလားအဲ့တော့ဒီဒီနှစ်တော့ဟုတ်ကမရှိပါဘူးဟိုနောက်တစ်ပတ်လည်းမနေမှာပါအဲ့ဒီအချိန်မှာ သူခမဲတော်ကဟိုလေတုံမင်္ဂလာကျင်းပနေတယ်လေထွန်းနေတပေါ်ဗျာသူ့ကိုတပြေးပင်အောက်မှာအထင်းတော်ကြီးကတစ်ခက်ကလေးနဲ့သူ့ကိုထိမ့်ပေးနေရတယ်နေရိပ်တဲ့တပြေးပင်အောက်ပေါ်လေဟင်အဲတော့သူတို့ဘယင်ကဆင်းထွန်နဲ့ထွန်ဆိုတော့လေတို့လိုတော့ဟုတ်ဟာမဟုတ်ပါဘူးဟင်အတီတွေမုတ်တွေအကတွေခုံတွေနဲ့ပါလိမ့်မယ်ထင်တယ်ဟဲ့ဟင်ဟုတ်ကလားဟဲ့အဲ့ဒါလေးပါမှာအဲ့တော့ထိန်းတော်ကြီးကလည်း ဟိုဒီကလေးဟိုမကြည့်နိုင်ဘူးလေဟိုဟာကကလေးတဲ့ဖူးနေတယ်ဟိုဗျာဟင်အဲ့ဟာကြီးတော့မဲ့ကြည့်နေအဲ့တော့ဟိုကြည့်ဒီကြည့်နေအဲ့ဒီခါလေကျော်လေးကကြည့်ပြီးဘသူမှလည်းမရှိတော့ဘူးခက်ပေါ်မှာတင်ဝင်ဝေးထိုင်ပြီးကျင့်တာလေဝင်လေထွက်လေလေဟင်နာဝမှာဝင်လာတဲ့ဖြည့်တဲ့အဲတိတဲ့တတိလေးကမှတ်တယ်တင်လေဟဲ့ထွက်လာတဲ့ဖြည့်တဲ့တိတဲ့တတိလေးကမှတ်တယ်ဟဲ့အဲ့ဒါတွေနဲ့မှားပြီးသူဇာသိမ့်တဲ့ဝင်စားနေလိုက်တာ ညနေ3နာရီထိုး3နာရီထိုးတော်လည်းပဲဟိုတကယ်တမ်းဆိုနေကနောက်စောင်းနေတယ်လေသူ့ပခက်တော်ကိုလာပြီးနေထိုးရမှာတယ်လေသူ့ရဲ့ဒီဇာဖိတ်နဲ့တီလာအားကောင်းတဲ့အတွက်တဲ့နေရိပ်ကြီးကမထိုးဘူးတဲ့ကဒီတိုင်းပဲနေရတဲ့ဟုတ်ကလားအဲ့ဒီမှာ तू မပင်မပန်းချမ်းချမ်းသာတာနဲ့ဒီတတိလေးတီတာကို तू တွေ့သွားတယ်ဟုတ်ကလားအဲ့တော့ဒီဒေသဝကြီးတို့လည်း ဟိုသူ့ကိုဆန္ဒပြတပိတ်မှောက်ပြီးထွက်လဲသွားရောသူဒီအာနာပါနဒါလေးနဲ့ပဲမပင်မပန်းကျင်တာတင်လေဟိဟုတ်ကလားဟင်ဒီနည်းလေးကိုငငယ်ကအခါလဲကြော်တုံးကလုတ်ခဲ့ဘူးဒါလေးဒါလေးပါပတိရလိုက်တာလေဟုတ်ကလားဒါမှမဟုတ်သူဝဲကဟောသူကိုယ်တိုင်ကြုံခဲ့တဲ့ဟာတင်လေဟိတင်ပါပါအဲ့တော့ဝဲတုံးကဖြစ်ခဲ့တဲ့စိတ်သူသိပါတယ်ဟုတ်ကလားຢာဟောဟိသူကိုယ်တိုင်ကြုံခဲ့တယ်တင်လေဟိ အဲ့တော့ယာဘက်က ဖြစ်ခဲ့တဲ့စိတ်နေစိတ်ထားနဲ့အကျင့်ကိုလည်းသူသိပါဟုတ်ကလားအဲ့တော့အဲ့ဒီခါကျမှသူဝဲလဲမလိုက်ယာလဲမလိုက်သိလို့ကိုလိုလည်းမဟုတ်ဒီလိုတင်နေစိတ်ချုပ်ကိုချုပ်လည်းမဟုတ်ဟုတ်ကလားဒီမှာတတိလေးတင်ထားရုံမဲမဟုတ်ဘူးလားတတိဒီပွဲကြီးသမားတင်နေဟဲ့ဟင်တတိကသွားကြည့်တယ်ရှုတယ်မှတ်တယ်ဒါပွဲကြီးသမားပဲမဟုတ်ဘူးလားဗျာဟင် အဲ့တော့သူကပွဲကြည့်သမားပဲသူဝင်လာမှလိုက်မှာပေါ့မဝင်မမှဘူးပေါ့ဗျာဟုတ်ကလားသူထွက်တော့မှမှာပေါ့ဗျာသူမထွက်မမှဘူးပေါ့ဗျာဟင်ဟင်ရှင်းပါလေဗျာရှင်းတယ်မဟုတ်ဘူးလားရှင်းပါဗျာဟင်းရှင်းတာကိုဘာမှမရှိအောင်ရှင်းတာဟုတ်ဘယ်လောက်ရှင်းလို့ဘာဟုတ်ကလားဗျာလောကရှင်းပါလေဟင် ယောဂီတို့ဘာဖြစ်နေကြလဲမေးကြည့်တို့ပြောခဲ့တဲ့တောင်းတာတွေမပိတ်နိုင်ဟုတ်ကလားဟင်တို့ဘာတော့ဟိုလုံကြီးဇောက်ထိုးဝတ်ခဲ့ပါခင်ဗျားတို့လုံကြီးလည်းဇောက်ထိုးဝတ်သေးဘူးကိုချစ်တယ်ဟင်ရွာတဲ့စိတ်ဖြောက်သေးဘူးလေဟင်ရွာတဲ့တုန်းကတော့သူများသူ့စီကပစ္စည်းကိုယ့်စီရောက်အောင်လုပ်တာတော့လောဘကြီးမှရသေးလားမခံရသေးရှိမှရသေးလားဟုတ်ကလားအပြိုင်ဆိုင်ရှိမှတို့တက်သေးလားတန်ရတဲ့စိတ်မဟုတ်ဘူးလား ဒီနေရာမှာသူ့ကိုကြောင်းမြန်ပြန်ရပါဟင်အဲ့တော့တို့ယောဂီတွေကဟော လုံကြီးပြောင်းပြန်ဟုတ်ကလားဟာဘာဖြစ်လို့လို့ပြောဟင်ဟင်ဘာဖြစ်လို့လို့များဟင်ဟင်လုံကြီးပြောင်းပြန်လာဦးမှရမှာလေဟုတ်ကလားကြွာတဲ့စိတ်ကိုပြောင်းပြန်လာလိုက်လို့ဆိုလိုသည်ဟင်ကြွာတဲ့စီးပွားချာနဲ့တို့ဒီစီးပွားချာတခြားစီလေးဟုတ်ကလားဗျာ ဟိုကသူတစ်ပါးလက်ထက်ရှိတဲ့ပစ္စည်းကိုကိုယ်လက်ထက်ရောက်အောင်ကြိုးစားရတာလေဒီကကိုယ်ရှိပြီးသားကြီးကိုသိကျင်တာကိုဗျာအင်းတို့ဘာနဲ့ပြောရင်တော့ဗျာကိုယ်အိတ်ထဲကပိုက်ဆံထုတ်ကြည့်တာပါပဲဟင်ကိုယ်အိတ်ထဲရှိပြီးသားပိုက်ဆံထုတ်ကြည့်တာပါပဲဒါဟုတ်ကလားဗျာဟင်အဲ့တော့ဟိုရွာတဲ့စိတ်နဲ့ပြောင်းပြန်ပြန်မှဟုတ်ကလားလောကီစိတ်ပြောင်းပြန်ပြန်မှလောကုတ္တပြမတယ်ဟဲ့ဟုတ်ကလားဗျာဟင်ရွာတဲ့ကအိမ်တော်သားမွေးစိတ်ကို ပြောင်းပြန်ပြန်มาလဲယောဂီသိဖြစ်မှာတင်မပြဟုတ်ကလားအဲ့တော့လုံကြီးပြောင်းပြန်လာဟောပါဆိုတာလေသူ့စကြရာပြောခဲ့တာလေဟင်ပြီးတော့ဟိုဒီစခန်းရောက်တာနဲ့ယောဂီတို့ဘယ်နဲ့တော့ပေချောင်းကြံမှာပေချောင်းကိုကြံလာအာဟင်ဟင်ဟွန်း ငါသေးဓာရီထားကြရမှာပဲဆိုမှနောက်ဆံမတင်တာဗျအဲရှေ့ဆံလည်းမတင်တာဗျအခုနောက်ဆံတင်ရင်တင်မတင်ရှေ့ဆံတင်နေမှာဗျဟုတ်ကလားရှေ့ဆံရောနောက်ဆံရောမတင်မှရတာဗျဟုတ်ကလားဒါမှသိထိုင်ကြမှာတင်လေကိုဝေကဖြစ်မှာဟုတ်ကလားအဲ့တော့အဲ့လောက်ထိသိကြောင်းကြံมาရတယ်ဟုတ်ကလားဗျပြီးတော့တို့စခန်းကိုလာရင်ဇုံတွဲလာမယ်လို့ပြောဇုံတွဲဟောလာလား တခါတရံလေးမှဘယ်မပဲ့ဘူးလားဟောဗျာအောင်စုမသေးရသေးဘူးဟင်ယုတ်ကြီးကတော့နတ်တလူနှစ်လกว่าဆိုနှစ်လသူကတော့နေရှာမှာပါဟုတ်ကလားစိတ်ကတော့မင်းဒီနေယူအောင်ဆိုပဲနေတော့ဟင်ဟင်ပြီးတော့ဟိုနာကြီးကဟိုကိုဖွေးဦးရခောက်ပါလိမ့်မယ်ဒေါင်းဒေါင်းဆိုဟာခောက်ပြီးကောင်သွားအဲ့တော့ဟိုကိုကြီးကတော့သွားတော့ဘုတ်ဘဲဘုတ်ဘဲနဲ့ဟုတ်ကလားညဒီမှာထိုင်ရငါပေါ့မယ်ဟုတ်ကလား ဟင်ဘုံတွဲဘောဖြစ်လားမဖြစ်ပါဘူးဩခမရတို့ဟာတွေပဲဟင်ဟင်ဟင်စိတ်နဲ့ကိုယ်နဲ့ကိုတထတက်ဖြစ်နေမှာရတာဟုတ်ကလားစိတ်ဝင်တကားဟုတ်ကလားဗျာပြီးတော့အာထုတ်တဲ့နေရာဘယ်လိုအာထုတ်ရမလဲဆိုတော့ယောဂီတို့ရွာထဲမှာလုံနေတဲ့လုံဒါပြီးဟင်တို့လေဓမာကဟောမိုးတွင်းကိုကြိုးစားဖိုက်နေမှထင်တယ် ဆောင်းမှာမလီမလွင့်ရိတ်နိုင်မှငါတို့လူတရားလေးလဲလှူနိုင်မယ်တုံးတရားရှိတာလေးတုံးနိုင်လဲဟိုအိမ်ဖောက်မယ်ဆိုလဲဖောက်နိုင်မယ်ဒီအလုတ်ဒီသားလေးငါအတွက်အကျိုးရှိမဲ့အလုတ်လို့လေသမားလဲဒီစိတ်ထားရတယ်ထင်တယ်တို့သေးတယ်ကဟောကုံတယ်ကဟောအမှုတန်းရာတန်းတွေကဟောဒီတိုင်းတဲ့တို့ဒီမှာလဲဒီတရားကိုရမှဟင်တို့ကြောက်တဲ့အပေထင်တယ် ဟင်ငရဲဘယ်သူမှသွားချင်ဘူးလေသို့တော့ဒေါသကပို့မှာလေဟင်ဟင်တိရစ္ဆာန်ဘယ်သူမှသွားချင်ဘူးလေသို့တော့ခုတို့ဒီတင်ညာတိပညာတိကပို့မှာလေကျက်ဆွဲကကျက်ထဲပို့နေမယ်လေဝက်ဆွဲကဝက်ထဲပို့မှာမဟုတ်ဘူးလားဟုတ်ကလားပြိတ္တာနဲ့သူတကယ်တို့ရှိနေတဲ့ခင်မင်စိတ်ဆွဲလန်းစိတ်ကပို့မှာလေဟုတ်ကလားမရောက်ချင်ဘူးဆိုတော့လည်းပဲဟိုသူ့စီရောက်ဖို့ရပြည်စီကိုယ်လည်းထဲဆယံတပိတာဟုတ်ကလားဗျာဟင်ဟုတ်ကလားအဲတို့အဲ့ဒီဟာက 3တရားရှိတာသုံးပြီးမစွဲအောင်ဆိုတာဒီတရားသိမှထင်တယ်မသုံးရဘူးပြောသလားဟင်ကိုပြုထားတဲ့ဒါနာတို့ကိုကံရိတ်ခါတို့သုံးသမ်းပါဝိတာခါသုံးပွားပါတယ်နာပင်သုံးပွားပါတယ်ဟင်တို့တော့တို့သုံးနာသုံးနာစွဲတာဟဲ့အဲဒီနေရာရောက်အောင်လုပ်ရမှာလေဟင်ဒီနေရာရောက်ဖို့ဆိုတာဒီသဘောသိမှထင်တယ်ဗျာဟုတ်ကလားဟဲ့ဟင်ခန္ဓာဖြစ်စဉ်ကပြနေတဲ့သဘောသိမှ ဟုတ်ကလားဟင်ဒီသုံးနာသုံး၍မဆွဲတဲ့နေရာရောက်မှာပေါ့ဟုတ်ကလားကိုကိုကိုဟိုအထင်ကြီးခြင်းသေးခြင်းဘာမှမရှိတော့မှသူတစ်ပါးပေါ်လဲထင်ကြီးခြင်းသေးခြင်းမရှိမှာပေါ့ဟုတ်ကလားဗျဒီနေရာရောက်အောင်တို့လုပ်ရမှာအဲ့တော့မိမိဟိုရွာထဲမှာလုပ်ခဲ့တဲ့လုပ်ဒီဒါရမှတို့ပိုက်ဆံရှိမဲ့ပိုက်ဆံရှိမှတို့လူကျင်တာသုံးလို့ရမယ်ဆိုဒီစိတ်နဲ့လုပ်တယ်လို့တဲ့ဗျဒီမှာလဲဒီစိတ်ရှိရမယ် ဟုတ်ကလားဗျာဟင်ဒါကိုတို့ဆန္ဒလို့သုံးပါဗျာဟုတ်ကလားအဲ့လိုဆန္ဒအားလေးရတယ်ဒီတော့အားကောင်းပါဟုတ်ကလားဗျဒီလိုလေးလုပ်လို့ရှိရင်တော့တို့ဝဲပဲနဲ့ရာပဲကလေးကင်းပါလိမ့်မယ်ဟင်ပေးထားတဲ့လမ်းလေးကတော့ဟုတ်ကလားဟင်မိဒီမာပရိပရာပဲထင်တယ်ဟင်ပေးလို့ကိုလိုလဲဟုတ်ဘူးဗျဟုတ်ကလားပေးချုပ်ကိုကြိုးလဲမဟုတ်ဘူးဗျတို့လုပ်ပေးထားတာလေလေဒါလေးမှန်အားမှတ်ရှင်လေးတက်လာရင် နမ်းပြီးပြင်ပြတဲ့ပြီးဖြစ်မလားဘူးလားထင်ရှားတဲ့ထင်ရှားမလားဘူးလားအဲဒီလောက်ဖြစ်အောင်လုပ်ရမယ်တို့ပါဟင်ကြည့်လိုက်ရင်ကိုလမ်းဟာပြီးတဲ့နေရမယ်ဟင်တို့အလယ်လမ်းကြီးလေကိုအလယ်လမ်းနဲ့ဘေးလမ်းဘယ်ကပိုထင်ရှားနေဟင်ဟုတ်ကလားအလေလန်းကဟွန်းမြေရှုပ်နေတာနဲ့ခြေရာတောင်တွေ့ဟာမတူပါဘူးဟင်ကြည်လားဟိ ဟုတ်ပါမလားဗျာဟင်ဟင်အဲ့တော့အလယ်လမ်းကြီးဟာအမြဲတမ်းဖုံးနေရမှာအမြဲတမ်းမြင်နေရမှာဟုတ်ကလားဘယ်အာယုံတို့မနေ့ကလည်းဆွေးနွေးခဲ့တာလည်းပါပြီတင်ဟဲ့မြင်တဲ့နေရာလဲတတိမဝင်ရင်တော့ကွဲနေရပေါ်မှာပဲတင်ဟဲ့ပေါ်ပါတယ်ဗျာကြားတဲ့နေရာကောပေါ်ပါတယ်ဗျာအဲအနတ်နန်တဲ့နေရာကောပေါ်ပါတယ်ဗျာသားတဲ့နေရာကောအထီးတဲ့နေရာကောပေါ်မှာပဲဝဲနေရနေရာတိုင်းရှိသလေးရှိနေရင်ဟိုဝဲနေရာကို မနှင်းမိအောင်အလေလန်းဆိုတာနေရာတိုင်းရှိရမှာတင်ဗျာဓမ္မယုံတဲ့တင်ပဲလားဟုတ်ပါဘူးဗျာဟင်မဟုတ်ဘူးဆိုရင်ဘာတော့ဓမ္မယုံနဲ့မဟုတ်ရင်ဘယ်မှာမဟုတ်တော့ဟုတ်ကလားဗျာဟင် ရှိရလားရှိတဲ့ခါရှိတယ်မရှိတဲ့ခါမရှိဘူးဟုတ်ကလားဟင်ဒါရင်လမ်းပြောက်တဲ့ခါပြောက်နေတယ်ပေါ်တဲ့ခါပေါ်နေတယ်ပြောတာလားဟင် အဲ့တော့အပြောင်းနဲ့အပေါ်ကိုတကောင်ဖိန်ကောက်ကြည့်ဘယ်ဘက်ကများမထင်ဘူးအာဟောဗျာခဗျာတို့ဟာတွေလေဟင်ဟင်အာမရှိပါဘူးဗျာဟင်ဟင်ဟင်ဘယ်နေတော့ဟင်တော်တော်လေးမဆိုးပါဘူးဘယ်လိုတော်တော်လေးမဆိုးတာတော့ဟုတ်ဗျာအိမ်ကနေစာတော်လေးမဆိုးပါဘူးအိုမအိမ်ကနေစာတော်တော်လေးမဆိုးဘူးဆိုပါလား ။အုံမတော်တော်အားရှိနေပါလား။ဟင်ဟင်အဲ့တော့တို့ကဒီအမှတ်ကလေးတစ်ခုကိုမှတ်ရှင်ပြီးပေးမသွားအောင်တယ်။မှတ်ရှင်ပြီးဆက်နေရ။ဟုတ်ကလားဗျာ။ဟင်တို့ဒီအထိုင်လေးနဲ့အရာကြမှာလဲဧရိယာပုတ်ပြက်ကလေးတွေအားစပြီးအကုန်ထင်တယ်ဟဲ့။ဟင်အထိုင်ဟိုတို့အရာကအထိုင်ရတယ်ဒီတိုက်ထင်တယ်ဟဲ့။ဟုတ်ကလား။အဲတခါအရာကနေအသွားလဲဒီတိုက်ထင်တယ်ဟဲ့။ဟင်အကုန်လုံးပတ်သာကွာဖြာသိမ်းဟုတ်ကလား။ ဒါမှအမှတ်တက်လာမှတယ်လေအမှတ်တက်လာမှမှတ်ချိန်သွားဟင်မြင်လာမှလေဒါမှတော့မှတ်ညာကထွက်မှာမဟုတ်ဘူးလားဟင်ဖြစ်ပျက်ကိုမြင်နေတဲ့မှတ်ညာလေလေဟင်တမာရိနမိတ်ကိုမြင်လာတဲ့မှတ်ညာအဲ့ဒါကိုတမာရိညာလို့လည်းသုံးနေဟုတ်ကလားဒါလေးပေါ်လာအောင်တို့လုပ်ရမယ်ဟုတ်ကလားဒါယောဂီတို့လုံမရမှာလားအမှတ်ကလုံမရမှာလားအမှတ်ရအမှတ်ရအမှတ်ရအဲ့ဒါတို့အိဋ္ဌာတောင် ရှေ့တန်းရောက်နေတဲ့သစ်သားကောင်တယောက်ကဲတော့အေးရပါမယ်ဟင်ဟင်ရှေ့တန်းရောက်နေတဲ့သစ်သားဟာသူ့လက်နဲ့ကိုတခြားပစ်ပြီးတော့အိတ်သလားဖက်ပြီးအိတ်သလားဟင်ချက်ကနေဆိုရင်တို့ကိုယ်ဘက်ကလက်ဦးပြီးသားဖက်ရမှာမဟုတ်ဘူးလားဟုတ်ကလားဗျာပြီးတော့ကောကလသေးကလမောအိတ်ထာလားပတိနဲ့အိတ်ထာလားဟုတ်ကလားဗျာရှေ့တန်းကရှေ့တန်းကပြောတာ ခြေတန်းမှာပြောတာဒီမှာဒီမှာကောခြေတန်းမှာပြောတာဟင်ဟင်ဟင်ဟင်အရှိတန်းမှာအဲ့လိုအေးရတယ်ဘာလို့အသက်ချင်းလဲနေရတာထင်တယ်ဟုတ်ကလားဟင် तू မသိရင်ကိုသိမှာပေါ့ဟုတ်ကလားကိုသိမခံရင် तू သိအောင်လုပ်ပေါ့ဟင်ဒါပဲရှိရမှာခြေတန်းမှာအသက်ချင်းလဲနေရတယ်ဒီမှာလဲဆွဲစိတ်နဲ့သိစိတ်နဲ့အသက်ချင်းလဲနေတယ်လေဟုတ်ကလား မစိတ်ကယောဂီတို့နဲ့နေရင်အစွဲသိကတတ်သွားမှာပေါ့ဟုတ်ကလားဗျာဒီမှာလဲစွဲသိနဲ့မစိတ်နဲ့တိုက်နေကြတာပါဟုတ်ကလားအိဋ္ဌာတော့အမှတ်မလို့စိတ်ချလဲချမရှိသေးရဟုတ်ကလားအဲ့လိုအိပ်ပါမမနဲ့နိုးထလာရင်အပကလေးနဲ့ဖြစ်လာတတ်ပါဒါဆိုဒီကနေ့မနေ့ကအားပြီးနှစ်ဖြင့်ကိုဆက်မသွားဘူးလားဟင်ဟုတ်ကလားဗျာအဲ့လိုကိုတရက်နဲ့တရက်ကိုအမှတ်ဆက်သွားမယ်အမှတ်မဆက်သေးလို့ ဒီငါတို့အမှုမဲ့အမှန်မဲ့နဲ့ဟိုတတိကိုဘေးဖယ်ပြီးခြေပြည့်လက်ပြည့်နဲ့ထင်တယ်ဟင်9နာရီဆိုတော့ဘယ်နဲ့တုံးစကားတောင်တိတ်မပြောနိုင်တော့ပါဘူးဗျာဟုတ်ကလားယောဂီတွေစကားပြောနေတာတော့ဟုတ်ကလားဟင်ဟင်မပြောနိုင်လို့ကိုထမဟင်ယောဂီတွေစကားပြောနေတာဘာဖြစ်လို့တော့မပြောနိုင်တော့လို့ပါဗျာ အဲ့ဒီမှာအိန္ဒိယအိုးမကွာဆိုရင်တော့ဘုံဘယ်လိုမျိုးမနဲ့လင်းတော့အမမပါဘူးကြီးကြီးကြောင်တောင်နဲ့အဲ့တော့တစ်ကပြန်စားကြအိုးစိုးဟုတ်ကလားတစ်ကပြန်စားကြအိုးစိုးဘာဖြစ်လို့တော့မလားအမကမဆက်တော့ဘူးလေဟင်အဲ့တော့တို့မေကြီးမလန်းတော်ကြီးကိုအဲ့လောက်ထိဖုံးနေအောင်လုပ်ရမှာဗျာဟုတ်ကလားဒါကိုလေ့ကျင့်ကြည့်ပါနောက်တော့အမှတ်နဲ့လို့လာပါလိမ့်မယ် အဲအမှတ်နဲ့နိုးလာပြီဆိုရင်တော့မနေ့ကမှအားပြီတို့ဒီနေ့ဘာလာပြီတို့ပါမှတ်တော့ဒါဆိုအမှတ်ဆက်ပြီးထင်တယ်ဟဲ့အဲ့လောက်ကြည့်တော့မှာဟင်ဓမ္မသာယောဂီတို့သွားခြင်းနဲ့အလယ်လားဟာတဏ္ဍဖြစ်နိုင်မယ်အေးကဲနာကြပါဗျာ